ကဲအာတကယ်လုပ်ငန်းခွင်ပိုင်းပေါ့လေတကယ်လုပ်ငန်းခွင်ပိုင်းရောက်လာပြီဆိုတော့ဒီနေ့တော့ဦးဇင်းတို့ဒီဓကမထံဓကမထံမှာဦးဇင်းတို့ဟိုဓကမထံတကယ်လက်တွေ့အားထုတ်ဖို့ပြောခဲ့တာအဲတုံးမှုသဘောမာမှုသဘောကြမ်းမှုသဘောပြီးခဲ့ပြီဒီနေ့ကြာတော့ဦးဇင်းတို့အားလုံးဘာကိုစရှုကြမလို့ဆိုတော့လေးမှုသဘောပဲเนาะ လေးမှုသဘောကိုစပြီးတော့ရှုကြရအောင်အဲ့တော့မိမိကတရားအထုတ်တော့မယ်ဆိုရင်တော့ခုနတက်တောင်တက်တာရိယပုဂ္ဂလိရင်ဆုံးပြင်ရွေးချယ်ပြီးတော့ထိုင်ပေါ့ထိုင်ပြီးတဲ့ကအခုဒါဦးဇင်းတို့ပြောသွားတဲ့ပြောနေတဲ့အတိုင်းဒီလိုက်မိမိကရှုကြည့်အဲ့လိုစပြီးတော့ရှုမယ်ဆိုရင်တော့ဒီပြောတဲ့အပေါ်မှာလည်းအာယုံလေးစိတ်ကလေးကနှလုံးသွင်းထားမယ်ပြီးတော့တကယ်လေးလိုက်ရှုနေမယ်ဒီပြောတဲ့အတိုင်းလေးပေါ့အဲ့တော့ဒီနေ့ဒီလေးမှုသဘောလေးကိုရှုမယ်ပထဝီဓာတ်ရဲ့လေးမှုသဘောပေါ့ အဲ့တော့ဘေကနီကပရဝိတကရဲ့မာမှုသဘောရှုခဲ့ပြီးပြီပရဝိတကရဲ့ကြမ်းမှုသဘောရှုခဲ့ပြီးပြီဒီနေ့လေးမှုသဘောရှုမယ်လေးမှုသဘောကိုရှုမယ်ဆိုတော့လေးမှုသဘောကိုရှုတော့မယ်ဆိုတဲ့သူတော်ကောင်းဒီဥစွာပထမခုထိုင်းနေပြီပေါ့ထိုင်းနေတဲ့အချိန်မှာအဲမိမိကြမ်းမြင်တဲ့ ဟိုထိုင်ကုန်ပေါ်မှာထိုင်လဲထိုင်ကုန်ပေါ့လေထိုင်ကုန်ကြံကင်းပေါ့ထိုင်ကုန်ကြံကင်းနဲ့မိမိကဒီတင်မနဲ့ထိအဲ့နေရာလေးမှာမိမိကနည်းနည်းလေးအာယုံစိုက်ကြည့်အဲ့တင်မနေရာလောက်ကလေးကိုအာယုံလေးစိုက်ပြီးတော့ကြည့်ကြည့်နေလို့ရှိရင်ဘာဖြစ်မတုံးဆိုတော့နည်းနည်းလေးကိုကလည်းဒီအဲ့တင်မပေါ့ဒီခန္ဓာကိုယ်ဝိတ်ကလေးကိုအဲ့နေရာလေးမှာနည်းနည်းလေးစီးထားပေါ့အဝခန္ဓာကိုယ်ဝိတ်ကလေးကိုတင်းပြီးတော့အဲ့ဒီတင်မလောက်ကိုအာယုံပြု အဲဆိုအဲ့နေရာလေးမှာလေးနေတယ်ကျန်းနဲ့ထိတဲ့နေရာလေးပေါ့တနည်းအားဖြင့်ကျန်းကင်းနဲ့ထိတဲ့နေရာလေးမှာလေးနေတယ်လို့သွားပြီးတော့တွေးလိုက်မယ်အဲလေးနေတယ်လို့တွေးရင်အဲ့နေရာလေးကစပြီးလေးတယ်လေးတယ်ဒါစပြီးတော့ပွားများရတယ်အဲ့တော့အရင်ဆုံးမိမိကဒီလေးမှုလေးကိုသိကျင်နေအခုကျမ်းမြင်မှာထိုင်မယ်သို့မဟုတ်ထိုင်ကုန်လေးပေါ်မှာထိုင်နေတဲ့ပုံကမိမိတင်မနဲ့ဒီကြမ်းကင်းနဲ့ထိတဲ့နေရာလောက်ကလေးကိုအာရုံပြုထားခန္ဓာကိုယ်ဝိတ်ကလေးကိုအဲ့ဒီဒီတင်မဘော်လောက်ကလေးကိုနည်းနည်းလေး စိုက်ပြီးတော့ထားကြည့်လိုက်ခန္ဓာကိုယ်ဝိတ်လေးကိုအဲ့ body ကိုနည်းနည်းလေးတင်ထားကြည့်လိုက်တင်ထားရင်အဲ့နေရာလေးမှာလေးတယ်ဆိုတာလေးထင်ရှားလာလိမ့်မယ်အဲလေးတယ်ဆိုထင်ရှားလို့ချင်းအဲ့လေးမှုထင်ရှားလာပြီမိမိဉာဏ်ထဲမှာအဲလေးမှုထင်ရှားလာတဲ့နေရာလေးကစားပြီးတော့လေးတယ်လေးတယ်လေးတယ်ဒါတောက်လျှောက်ဉာဏ်လေးနဲ့စိတ်ထဲကနေပွားများနေရလေးတယ်လေးတယ်လေးတယ်ပွားများနေပွားများနေရင်ဘာဖြစ်လာမလို့ တပြေးပြေးနဲ့အဲ့နေရာလေးမှာလေးမှုလေးထင်ရှားတယ်မိမိညံလေးနဲ့စိုက်ထားတဲ့နေရာလေးကစပြီးထင်ရှားလာတယ်ဓာတ်တို့ရဲ့သဘောကလည်းပွားများလေးပွားများလေးထင်ရှားလာတဲ့သဘောရှိတယ်အဲ့တော့လေးတယ်လေးတယ်လေးတယ်တောက်လျှောက်ကလေးပွားများနေဖြည်းဖြည်းချင်းလေးပွားများနေအဲမိမိညံစိုက်တဲ့ဘုံမှာအဲ့တင်မဘယ်ဘက်ညာဘက်တစ်ဖက်ဘက်မှာမိမိညံစိုက်တဲ့နေရာလေးမှာလေးလာတယ်လေးလာတယ်လေးလာတယ် မိမိကလည်းဆက်ပြီးတော့အဲ့လေးမှုထင်ရှားတဲ့နေရာလေးမှာပဲဆက်ပြီးတော့ပွားများနေတယ်လေးတယ်လေးတယ်နေတယ်တပြေးပြေးနဲ့အဲ့ဒီလေးမှုလေးဒီတပြေးပြေးနဲ့ထင်ထင်ရှားရှားနဲ့ဧရိယာလေးပါကြဲကြဲဝင်းဝင်းလေးပေါ့မတင်မတချမ်းလုံးလေးလေးနေတယ်ထင်ရှားလာတယ်ထင်ရှားရင်မိမိကဆက်ပြီးတော့လေးတယ်လေးတယ်ပဲပွားများနေုံပွားများနေရင် သူ့ဘာသူအလိုလိုအဲ့ဒီလေးမှုလေးကထင်ရှားလာလိမ့်မယ်မိမိ ဉာဏ်လေးနဲ့စူးစိုက်ပြီးကြည့်တဲ့နေရာလေးဝန်းကျင်တစ်ခုလုံးလေးလေးတယ်လေးတယ်လေးတယ်အဲလေးလာတယ်ဉာဏ်နဲ့မှလည်းဆဲပြီးတော့ဉာဏ်လေးနဲ့ဆင်ញင်ပြီးပွားများနေတယ်လေးတယ်လေးတယ်တကားတဲ့အဲ့တင်မတစ်ခုလုံးလေးနေလေလေးလာလို့ရှိရင်ရှေ့ကတက်တွေကိုလည်းမိမိကပွားများမိသားဖြစ်တော့နည်းနည်းလေးဧရိယာလေးကိုတိုးချဲ့ကြည့်ဥပမာဆိုကြပါစို့အဲဒီခန္ဓာကိုယ်ခုန ဒီတင်မဧရိယာပေါ့လေခါဧရိယာတစ်ခုလုံးလောက်ကိုချုံပြီးညံနေနေနေချင်းလေးကိုညံနေစူးစိုက်ထားတဲ့နေရာလေးကနေပြီးနေနေချင်းလေးဒီနေရာလေးကိုခြေပြီးတော့ယူသွားအယူသွားတဲ့ခုနခါတစ်ခုလုံးလောက်ဒီပေါ့တင်မနှစ်ဖက်ခါတစ်ခုလုံးလောက်ဒီကိုအာယုံလေးယူတာယူရလို့ချင်းအဲ့မှာလေးတွေလေးတွေလေးတွေဆိုတော့ရှောက်ရှုနေ ညာထဲမှာမထင်ရှားဘူးလေးမှုကတိတ်ပြီးညာထဲမှာမထင်ရှားဘူးဒါဆိုရင် ပြန်ပြီးတော့မူရင်ကိုအာယုံစုစိုက်လို့ရတဲ့နေရာလေးကိုပြန်ကြည့်တာကြည့်ပြီးတော့လေးတယ်လေးတယ်လေးတယ်ညာထဲကပွားများတယ်ထင်ရှားလာတယ်လေးတယ်လေးတယ်ပွားများလို့ထင်ရှားလာတယ်မူရင်နေရာလေးထင်ရှားပြီးတင်ကြရင်ထပ်ပွားများနေုံလေးတွေလေးတွေလေးတွေညနေပွားများပွားများရင်တပြေးပြေးနဲ့အဲ့ဒီမိမိပွားတဲ့နေရာလေးတစ်ခုလုံးမှာလေးနေတယ် လောက်လေးလေးလဲဆိုလူတူတယောက်ကလာပြီးဖိထားတဲ့ပုံစံမျိုးလေးပေါ့လေးနေတယ်အဲထင်ရှားလာပြီထင်ရှားလာပြီဆို ပြန်ပြီးချက်မယ်အဲခါတစ်ခုလုံးလောက်ဒီတင်မနှစ်ဖက်ခါတစ်ခုလုံးလောက်ဒီညာလေးစားပြီးနည်းနည်းချင်းဧရိယာကိုချက်နေရာလေးကိုချက်ချက်ပြီးလေးတယ်လေးတယ်ဆိုအဲခါတစ်ခုလုံးလောက်ဒီလေးနေလိမ့်မယ်လေးတယ်လေးတယ်ခါအောက်ပိုင်းပေါ်လေးအဲဒီတင်မနှစ်ဖက်လုံးလောက်ဒီအမှလေးနေတယ် လေးနေတယ်ဟုတ်ပြီလေးနေပြီဆိုရင်အဲ့ဒါကိုပဲအားရအောင်ပွားများရတယ်စိတ်ထဲမှာကျဉ်တတ်တဲ့အထီပေါ့လေးတယ်လေးတယ်လေးတယ်တော်တော်ကိုထင်ထင်ရှားရှားဖြစ်နေပြီအဲ့ဒီတင်မှာနှစ်ဖက်လုံးခါအောင်တင်မှာနှစ်ဖက်လုံးမှာထင်ရှားနေတယ်လေးတယ်လေးတယ်ဆိုရင်ဘာလို့မလို့ဖြည်းဖြည်းလေးဓာတ်ပိုင်းခန္ဓာကိုယ်လေးဓာတ်ပိုင်းခန္ဓာကိုယ်လေးလောက်ဒီဉာဏ်ကိုနည်းနည်းချင်းဒါလည်းဓာတ်ပိုင်းခန္ဓာကိုယ်ဆိုလဲခန္ဓာကိုယ်တစ်ခုလုံးလိုက်ကြီးလှန်ခြုံမကြည့်နဲ့ဘူး ကိုနဲ့နီးစပ်တဲ့အဲ့ဒီကိုပွားများလာတဲ့ခါလောက်ကနေနည်းနည်းချင်းနေရာလေးကိုတိုးတိုးပြီးတော့လက်နှလုံးလက်နှလုံးလက်နှလုံးအဲ့လိုနည်းနည်းချင်းတိုးတိုးတိုးတိုးတိုးတိုးပြီးရှုသွားတာအထက်ပိုင်းခန္ဓာကိုယ်ပခုံးနှစ်ဖက်လောက်ရောက်တဲ့အထိရှုကြည့်လေးတယ်လေးတယ်လေးတယ်မူရင်းနေရာလေးကိုမလွတ်ရဘူးမူလင်းနေရာလေးကနေပြီးတော့နေရာလေးကိုချဲ့ချဲ့လာလိုက်တာအထက်ပိုင်းခန္ဓာကိုယ်ပခုံးနှစ်ဖက်လောက်ထိရောက်လာတယ်လေးတယ်လေးတယ် အဲ့မှာခန္ဓာကိုယ်ထဲမှာပဲမိမိကစိုက်ရှုနေရတယ်မိမိကဒီဉာဏ်ဒီဒီခန္ဓာကိုယ်ထဲကိုစိုက်ထားရတယ်ဘေးအာယုန်တွေကိုဒီချိန်မှာနှလုံးမသွင်းရဘူးဘေးကဘေးကအာယုန်တွေပေါ်လာနိုင်နေပေါ်လာနိုင်ပေမဲ့လည်းသူတို့ကိုနှလုံးမသွင်းနေမိမိရှုသေးဖြစ်တဲ့လေးမှုတွေကိုပဲဆက်ရှုနေရတယ်လေးတွေလေးတွေမွေးနေရလေးကရှုလိုက်တာခုနခါလောက်ဒီ အာထင်းထင်းရရနဲ့လေးနေတဲ့သူတော်ကောင်းတယောက်ကအခုဘညာကိုတိုးလိုက်မေချဲ့ပြီးတော့ယူလိုက်မေတပိုက်ခန္ဓာကိုယ်နဲ့နေချင်းတိုးတိုးသွားတယ်ပကုံးတစ်ဖက်တိရောက်လာတယ်လေးတယ်လေးတယ်တခါလေပကုံးတစ်ဖက်တိဒီမူရင်းနေရာလေးတင်မလောက်ကနေပြီးပကုံးတစ်ဖက်တိလေးမူလေးတင်ရှားနေပြီတင်ရနေပြီဆိုတဲ့သူတော်ကောင်းစီတပြေးပြေးနဲ့အဲ့တင်ရှားမှုကအာရပြီမိမိကျင့်တတ်တဲ့ဒီလေးမူလေးကတော်တော်လေးကိုညံထဲမှာတင်ရှားနေပြီ ဆိုပါမှ ဧရိယာလေးနေရာလေးနည်းနည်းချဲ့ပြီးယူမယ်အထက်ကို တိုးလာမယ်လေတိုင်းလေးတစ်ခုလုံးလောက်အထိတိုးယူလိုက်မယ်လေတိုင်းလေးတစ်ခုလုံးလောက်အထိတခါလေးလေးမူလေးထင်ရှားနေပြီတခါလေးအဲ့လေတိုင်းကနေခါခါကနေခုနစောစောကစယူခဲ့တဲ့တင်မတင်မကနေပြန်ပြီးတော့လေးတဲ့နေရာထင်ရှားတဲ့နေရာလေးကပြန်ယူလိုက်ကြအခါအထက်ပိုင်းခန္ဓာကိုယ်ပခုံးနဲ့ပဲလေတိုင်းတော့ရောက်လေးမူလေးထင်ရှားနေပြီမထင်ရှားဘူးဆိုတဲ့သူတော်ကောင်းသည် ဒါပြန်ပြန်ရှုရတယ်မိမိမူရင်းရှုခဲ့တဲ့လေးမှုထင်ရှားတဲ့နေရာလေးကို ပြန်ပြန်စအဲလေးမှုတင်ရတဲ့နေရာလေးကပြန်စားပြီးလေးတယ်လေးတယ်လို့ရှုလိုက်တာလေးမှုလေးတင်ရှားနေပြီတင်ရှားတဲ့နေရာလေးကနေစားပြီးတော့နည်းနည်းချင်းနေရာလေးကိုပြန်ပြန်ပြီးတော့ချက်ယူမယ်ခါလောက်တိပြန်ချက်ကြည့်ရပြီရရင်ခါကနေအထက်ကိုနည်းနည်းလေးလက်တစ်လုံးလက်နှလုံးလောက်ပြီးတူတူတူတူတူတူပြီးရှုလာပြီ နည်းနည်းချင်းရှုတယ်ရှုတယ်မလေးတယ်လေးတယ်လေးတယ်လို့ဆင်ញင်းပြီးတော့ရှုပွားနေတယ်ထင်ရှားနေတယ်ထင်ရှားရင်ဆက်ဆက်ပြီးတော့နေရာလေးကိုချဲ့ပြီးတော့ရှုမယ်လေးတယ်လေးတယ်လေးတယ်ပကုံးနှစ်ဘက်အထိရပြီလေးတယ်လေးတယ်အဲပကုံးနှစ်ဘက်အထိကိုပဲဆက်ပြီးတော့လေးမှုကိုထင်ထင်ရှားရှားရှုနေတယ်ညာထဲမှာထင်ရှားလာပြီဆိုအထက်တက်မဲ့လေးတိုင်းတစ်ခုလုံးလောက်ထိရှုကြည့်တယ်လေးတယ်လေးတယ်လေးတယ် တင်ရှားနေပြီတင်ရှားနေပြီဆိုမလွတ်နေအဲ့လေးမှုလေးကိုတော့ရောက်ခန္ဓာကိုယ်ကိုချုံပြီးတော့ကို လေတိုင်းလောက်ဒီရောက်နေတဲ့အတိုင်းလေးတွေလေးတွေလေးတွေရှုနေတယ်မလွတ်နေလေးတွေလေးတွေလေးတွေလွတ်မသွားစေနဲ့လေးမှုလေးကိုလေးတယ်လေးတယ်တော့လျှောက်ကလေးပွားများနေမယ်တင်ရှားနေပြီစိတ်ထဲမှာလည်းကျဉ်တဲ့နေပြီမိမိပိုင်းခြားထားတဲ့နေရာလေတိုင်းလောက်ကနေပြီးတော့ဟိုးအောင်စရှုခဲ့တဲ့ တင်မတဏီယာလောက်ကနေစားပြီးလေတိုင်းတိလေးမှုထင်ရှားနေပြီစီထဲမှာလည်းကြည်ကြည်နက်နက်ရှိနေတယ်လေးမှုကိုထင်ထင်ရှားရှားနားလည်နေပြီကဲဒါဆိုရင်ရှေ့ကိုတစင်းနေတက်မယ်ဒါကလည်းဥကောင်းဒီနည်းနည်းကြီးနေလေတိုင်းလောက်ကနေပြီးတော့လက်တလုံးလက်နှလုံးတိုးတိုးပြီးတော့အထက်ကိုရှုသွားမယ်လေးတယ်လေးတယ်လေးတယ်ရပြီလက်တလုံးလက်နှလုံးထပ်တိုးမယ်လက်တလုံးလက်နှလုံးတိုးတိုးပြီးရှုမယ်လေးတယ်လေးတယ်လေးတယ် ထင်ရှားနေတယ်ထင်ရှားနေဆက်ပြီးဒူးမယ်အထက်ကိုနည်းနည်းချင်းလက်တစ်လုံးလက်နှလုံးဒူးဒူးသွားမယ်တကားတဲ့တပြေးပြေးနဲ့ဥကောင်းတစ်ခုလုံးဒီလေးမှုတွေထင်ရှားသွားပြီအဲဒါဆိုလို့ရှိရင်ခုနတင်မလောက်ကနေရှုလာလိုက်တာအထက်ပိုင်းဥကောင်းဒီတကားတဲ့လေးမှုတွေထင်ရှားလိုက်ဆိုအဲ့ဒီနေရာလေးမှာညာထဲမှာလေးနေတယ်လေးနေလိုက်တာမှတကားတဲ့တော်တော်လေးကိုစီးစီးလေးနဲ့တစုံတူကနည်းနည်းလေး အပေါ်လေးကနေစီးပြီးတော့ဖိထားတဲ့ရောင်ရောင်ခန္ဓာကိုယ်လေးကလေးနှီမှုလေးကအဲဒီခန္ဓာကိုယ်ကုဏစရှုခဲ့တဲ့တင်မနေရာကနေဥကောင်းအထိခန္ဓာကိုယ်ကို စိုက်ရှုနေရတာဖြစ်တဲ့တက္ကမထန်ဆိုတာအဲ့တော့မိမိအစ္စဒခန္ဓာကိုယ်ကိုစိုက်ရှုနေလိုက်တာ လေးတယ်လေးတယ်ထင်ရှားနေပြီထင်ရှားနေတယ်ဟိုထင်ရှားနေပြီဆိုဆက်ပြီးတော့ရှုမယ်ဒီမှုကိုမလွတ်နဲ့ခန္ဓာကိုယ်ထဲမှာပဲစိုက်ရှုနေတယ် စောစောကစရှုခဲ့တဲ့တင်မနေရာလေးကနေရှုလာလိုက်တာဥကောင်းအထိလေးမှုကတော့ရှောက်ထင်ရှားနေပြီထင်ရှားနေပြီဆိုရင် နေရာလေးကိုနည်းနည်းအောက်ကိုချက်ပြီးရှုကြမယ်ခုနဥကောင်းအထိရထားတဲ့ပုံကိုမိမိကဥကောင်းအထိရနေပြီတင်မကနေဥကောင်းအထိရနေပြီဆိုအဲ့ဒီတင်မကနေအောက်ကိုနည်းနည်းလေးဒီကားတဲ့ပေါင်တိုင်းလောက်ကိုနည်းနည်းလေးလက်တလုံးလက်နှလုံးလက်တလုံးလက်နှလုံးတိုးတိုးတိုးတိုးပြီးလေးတယ်လေးတယ်လေးတယ်ရှုသွားမယ် လေးတယ်လေးတယ်နည်းနည်းချင်းလေးတူတူဣရိယာကိုရှုသွားအကယ်၍မထင်ရှားဘူးဆိုရင် မွေးရှုတဲ့နေရာကနေပြန်စမယ်လေးတယ်လေးတယ်ဘယ်လိုကုကုနဲ့ဥကောင်းဒီပေါက်သွားပြီလေးတယ်ဆိုရင်အော်ကုနဲ့နဲ့ပြန်ပြီးတော့ရှုမယ်လက်တလုံးလက်နှလုံးတူတူတူတူရှုတာပစိဒွန်းနှစ်ဘက်လောက်ထိရောက်ပြီနည်းနည်းချင်းတူရတယ်စိတ်ရှိရှိနဲ့လေးတယ်လေးတယ်လေးတယ်ရှုလိုက်တာ အဲ့ဒါအောက်ကိုတပြီးပြီးလက်တလုံးလက်တလုံးလက်တလုံးလက်တလုံးဒူးဒူးဒူးဒူးပြီးရှူတယ်လေးတယ်လေးတယ်ဟောပစိတုနှစ်ဘက်လောက်ထိရောက်သွားပြီလေးတယ်လေးတယ်လေးတယ်ပစိတုနှစ်ဘက်လောက်ထိရောက်သွားတဲ့သူတော်ကောင်းတယောက်ကအားရအောင်တခါရှူရပြန်တယ်လေးမှုလေးကိုပဲစိုက်ပြီးတော့မူရင်းနေရာလေးကစပြီးလေးတယ်လေးတယ်ရှူလိုက်တာမိမိခန္ဓာကိုယ်ထဲမှာအထက်ဆိုတဲ့ဥပေါင်းရောက်အောင် အောက်ဆိုလည်းပဲဒုစေဒုနှစ်ဘက်လောက်ဒီရောက်နေပြီလေးတယ်လေးတယ်လေးတယ်အဲလိုလေးမှုလေးထင်ရှားနေပြီလေးမှုလေးထင်ရှားနေတယ်လေးတယ်လေးတယ်ထင်ရဲ့ထင်ရှားနေပြီဆိုရင်အောက်ကိုလည်းလေးဆက်ပြီးတော့ဒုမယ်ပစိဒုနှစ်ဘက်ကနေပြီးတော့လက်တလုံးလက်နှလုံးလေးတယ်လေးတယ်ဒုဒုပြီးရှုသွားနေရာလေးကိုချက်ချက်ချက်ချက်ပြီးရှုသွားလိုက်တာနောက်ဆုံးဟိုးခြီပြားတိုင်အောင်ကလည်းလေးတယ်လေးတယ်ဆိုတာထင်ရှားတယ်အဲမှာတချို့ချို့ယောဂီသူတော်ကောင်းတွေမှာတော့ ကိုကလက်တလုံးလက်နှလုံးရှုစရာမလိုဘဲနဲ့ပရိစေတုံးလောက်ရောက်နေတဲ့သူတော်ကောင်းတယောက်ကဟိုးခြိပြားတီတိုးမယ်ဆိုလောလောကူနဲ့ခြိပြားတီပါတခါလေပေါက်သွားတာမျိုးရှိတတ်တယ်လို့တခါလေတမ်းမပေါရင်ခုနပြောသလိုလက်တလုံးလက်နှလုံးနည်းနည်းချင်းတိုးယူလိုက်တာနောက်ဆုံးတော့ခြိပြားတီပေါက်သွားအဲလေးမှုလေးတင်ရှားနေပြီတခါလေစပြီးအလဲကောင်မိမိရှုတဲ့တင်မလိုနေရာလောက်ကစယူလိုက်ရအထက်ပိုင်းဆိုတဲ့ဥကောင်တိုင်အောင်အောက်ဆိုလဲခြေရတိုင်အောင်ရပြီခန္ဓာကိုယ်ထဲမှာစိုက်ရှုနေတယ်ခန္ဓာကိုယ်ထဲမှာပဲစိုက်ရှုတယ် အဲ့လိုခန္ဓာကိုယ်ထဲမှာဒီလေးမှုလေးကိုရှုနေတတ်ကြဟောဥကောင်းကနေခြေပြားတန်းအောင်ဒိုးယူပေါက်ရပြီဆိုရင်အဲ့ဒါခန္ဓာကိုယ်ကိုစိုက်ရှုနေခြင်းဖြစ်တဲ့အတွက်ကြောင့်အကျော်ကြာအသားကြာအရည်ကြာအယိုးကြာဆိုတဲ့ခန္ဓာကိုယ်အတွင်းဘယ်နေရာကိုကြည့်လိုက်ကြည့်လိုက်လေးမှုတွေထင်ရှားနေပြီဒါလေးမှုထင်ရှားတဲ့နေရာပေါ့တင်မလိုနေရာမျိုးလေးကစပြီးရှုလိုက်တာခြေဆုံးကောင်းဆုံး အကြေဒီမကမတင်ရဘူးဆိုတဲ့သူတော်ကောင်းတယောက်အနေနဲ့တော့နောက်ရှိလို့ရတာကခုလိုတရားထိုင်နေတဲ့အခါမှာမိမိကခုနလိုပေါ့အဲဒူကောင်းနှစ်ဖက်ပေါ်လောက်ပေါင်ဒူကောင်းနှစ်ဖက်ပေါ်လောက်လက်ကလေးတင်ထားတယ်လက်ကလေးတစ်ဖက်ဖက်ကိုဖိကြည့်လိုက်အားလေးဆိုင်ပြီးဖိအားလေးဆိုင်ပြီးဖိနေတယ်ဆိုကြပါစို့ညာဘက်ဒူကောင်းလေးပေါ်ကိုလက်ကလေးတင်ထားရင်အဲ့အမှနည်းနည်းလေးအားလေးဆိုင်ဖိကြည့်အဲ့နေရာလေးလေးသွားမယ်လေးရဲ့ထင်ရှားတဲ့နေရာကစပြီးဒါရှုလို့ရတယ်ခုနတင်မကမတင်ရှားဘူးဆိုတဲ့သူတော်ကောင်းတယောက်အတွက်ပြောတာပေါ့အဲ့တော့ ဒူးကောင်းလေးညာဘက်ဒူးကောင်းလေးဘက်ကထင်ရှားတယ်ဆိုအဲ့ထင်ရှားတဲ့နေရာလေးကစားပြီးလေးတယ်လေးတယ်လေးတယ်ရှုပုံစံတူပဲစောစောကရှုတဲ့အတိုင်းတပီးပြီးအဲ့လေးမှုလေးကထင်ရှားလာလိမ့်မယ်အဲ့ဒူးကောင်းညာဘက်ဆိုလဲညာဘက်ပေါ့လေဘယ်ဘက်ဆိုလဲဘယ်ဘက်နှစ်ဘက်စလုံးပေါ်မှာတင်းပြီးဖိလိုက်မယ်ဆိုနှစ်ဘက်လုံးပေါ်မှာအဲ့မှာလေးတယ်ဆိုတာလေးကထင်ထင်ရှားရှားလေးဖြစ်လာတယ်ထင်ရှားရင်စက်ပြီးတော့ပွားများစိတ်ထဲမှာကျင်းနေတဲ့ဒီလေးတယ်လေးတယ်လေးတယ်ပွားများနေတယ် တင်ကြပြီဆိုနည်းနည်းချင်းအထက်ပိုင်းကိုတကားလည်းမိမိကခါလောက်အထိပေါ့လေလောလောနဲ့ပြန်သွားရင်လည်းလောလောနဲ့ခါလောက်အထိရှုတကယ်လို့လောလောနဲ့မပြန်ရင်ခုနလက်တလုံးလက်နှလုံးဆိုနည်းနည်းချင်းဒူးဒူးဒူးဒူးရှုတာအဲ့ပစိတုံးလောက်ကနေခါလောက်ဒီလေးမှုတင်ရတယ်တင်ရပြီဆိုနည်းနည်းချင်းဧရိယာတိုးမယ်ပကုံးနှစ်ဘက်လောက်ဒီတိုးရှုလိုက်မယ်အထက်ပိုင်းကိုပစိတုံးနှစ်ဘက်ကနေပကုံးနှစ်ဘက်လောက်ဒီအလယ်ပိုင်းခန္ဓာကိုယ်မှာလေးမှုကဘယ်နေရာကြည့်လိုက်ကြည့်လိုက်တင်ရှားနေတယ် တင်ကြနေပြီဆိုအထက်ကိုတက်မယ်လေတိုင်းလောက်ထိတက်ရှုကြည့်မယ်ပြီးတော့ဥကောင်းတစ်ခုလုံးထိတက်ရှုကြည့်မယ်လေးတယ်လေးတယ်ရပြီဆိုတဲ့သူတော်ကောင်းတယောက်ပစိတုံးနှစ်ဘက်ကနေဟိုးအထက်ဥကောင်းထိတာကလည်းလေးမှုလေးတင်ကြနေပြီတင်ကြနေအောက်ကိုနည်းနည်းလေးဆင်းမယ်ခုနခြေပြားတိုင်အောင်လက်တစ်လုံးလက်တစ်လုံးနည်းနည်းကြီးမယ်ရွှေသွားသွားသိပြီးတော့ရှုတဲ့အားလေးကောင်းလာလို့လိုလိုကူနဲ့နားလည်သွားရင်အဲခြေပြားတိုင်အောင်လေးမှုလေးဆက်ယူ ရပြီဆိုမွေးနေရလေးမလွတ်နဲ့ကိုကစားထားတာကပစိတုနှစ်ဘက်လောက်ကစားထားတယ်အဲ့နေရာလေးကစားပြီးအထက်ကိုကြည့်အလိုကြည့်တဲ့ဥကောင်းတိုင်အောင်လေးမူတွေကိုနည်းနည်းချင်းရှုတော့ဒါအောက်ကိုကြည့်ရလို့ရင်ခြေပြတိုင်အောင်လေးမူတွေကိုနည်းနည်းချင်းရှုတော့ရပြီဆိုခြေသုံးကောင်းဆုံးပြန်ရှုတော့အထက်ဥကောင်းကနေစားပြီးလေးတယ်လေးတယ်လေးတယ်ခြေပြတိုင်ပြန်ပြီးတော့တစ်ခေါက်စုမယ်အထက်ဥကောင်းကနေစားပြီးတော့ခြေပြတိုင်လေးတယ်လေးတယ်ဒီလိုရှုလို့ရတယ် တကယ်မိမိကအဲ့လိုမလို့ခြေဆုံးကောင်းဆုံးတကားလေးအထက်ဥကောင်းကနေပြီးလေးတယ်လေးတယ်လေးတယ်ခြေပြားတိုင်ခြေပြားကနေပြန်ပြီးတော့လေးတယ်လေးတယ်အထက်ဥကောင်းတိုင်အောင်ဘယ်လိုရှုမယ်ဆိုတဲ့အတိုင်းရှုလို့ရတယ်မိမိကြက်နှစ်သက်တယ်လို့ပေါ့ခြေဆုံးကောင်းဆုံးလေးရလေးမိမိခန္ဓာကိုယ်ကိုတော့စိုက်ရှုရတယ်အဲ့လိုခန္ဓာကိုယ်ကိုစိုက်ပြီးတော့လေးမှုတွေကိုရှုနေခြင်းတည်ပင်လျင်မိမိခန္ဓာကိုယ်ရဲ့ကကောနာအသားကြအယိုးကြအကြောကြအရေကြမှဉာဏ်တည်ဥသောလက်ကူသွင်းပြီးရှုရဲဆိုတာ အဲခုလိုမျိုးမိမိခန္ဓာကိုယ်ရဲ့ကိုစိုက်ရှုနေခြင်းမျိုးကိုပြောတာတည်တန်ရင်အယိုးကြတဲ့တဏှာလေးကိုယ်လိုက်ရှုမယ်အာသာကြတဲ့တဏှာလေးကိုယ်လိုက်ရှုမယ်ဒီလိုရှုနေတရားမလို့မိမိကလေးမှုလေးတင်ကြပြီတင်ရတဲ့နေရာလေးကစားပြီးဒီခါလေးအဲ့ခန္ဓာကိုယ်ကိုစားပြီးရှုလိုက်တာခြေသုံးကောင်းဆုံးပေါက်သွားပြီဖြည်းဖြည်းချင်းပေါက်နေပြီဆိုရင်ဒါအသားကြအယိုးကြအကျော်ကြအရည်ကြကိုညံတိဥတော့လက်သွင်းပြီးတော့ရှုနေတာလို့ဒီလိုသဘောပေါက်ရမယ် ဒီကမ္မထန်ဒီဥစဉ်တို့ဓကမ္မထန်ကိုဥတည်ပြီးတော့ဒါရှုသွားရင်လည်းအရတ္တကိုပေါက်နိုင်တယ်အရတ္တကိုပေါက်တဲ့ထုံးတွေနဲ့ဥစဉ်တို့သာသနာတော်မှာအထင်ရှားရှိခဲ့ထို့သဖြင့်တင်ကြတာဥစဉ်တို့မာယာလောဝါဒသုတ်တံတို့လိုဒီလိုသုတ်တံမှာတော့ဘုရားရှင်ဒီရှင်ရာဟုလာဘုဒ္ဓဒီဓကမ္မထန်ကိုအကျဉ်းကြီးအကျဉ်းကြီးဆိုတဲ့ဒီနည်းတွေနဲ့ဘုရားရှင်ဒီဟောကြားပြီးတော့ချွေချွတ်တော်မူခဲ့တာပဲဒါကြောင့်မို့လို့အရေးကြီး သူတော်ကောင်းကြီးတွေနဲ့ပဲဒီလိုဓကမထံကိုအိုးမူပြီးဓကမထံနဲ့စပြီးအရထကိုပေါက်ခဲ့ကြတယ်။ဟောငါတို့လည်းပဲအခုဓကမထံကို စနစ်တကျပထဝီဓာတ်ရဲ့အခုလေးမှုသဘောလေးကိုငါတို့ရှုနေပြီ။ဒါရတဖို့ပေါက်အောင်ဒီကမ္မထံကလည်းငါတို့ကိုကြည်သူပြုနိုင်တယ်။ဒါလိုကမ္မထံပေါ်မှာလည်းလေးလေးနက်နက်တန်မှုထားပြီးလေးမှုသဘောလေးကိုတကားတဲ့ထင်ရှားတဲ့နေရာကစားပြီးတော့ခြေဆုံးကောင်းဆုံးရှု။ အကယ်၍မြတ်တော်တော်လေးဒီနေ့ချင်းရရှုလို့ရတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့ဘာလို့မလို့အဲ့ဒီလေးမှုလေးကိုခြေသုံးကောင်းဆုံးဗဏ္ဍာကပဲရှုလိုက်ရှုလိုက်ခြေသုံးကောင်းဆုံးပေါအောင် ရှုနိုင်နေပြီလို့လွယ်ကူကူနဲ့မိနစ်3မိနစ်တွင်မှာပဲလေးမှုလေးကိုထင်ရှားနေပြီဆိုတဲ့သူတော်ကောင်းက ရှေ့ကလည်းကိုကတွမှုသဘောကိုရှုခဲ့ပြီးပြီဆိုတွမှုသဘောလေးကိုရှုကြည့်လိုက်ခြေသုံးကောင်းဆုံးခြေသုံးကောင်းဆုံးပေါက်ပြီဆိုရင်ဒါ မာမှုသဘောလေးရှုရှုကြည့်လိုက်ခြေသုံးကောင်းဆုံးပေါက်ပြီဆိုရင်ချမ်းမှုသဘောလေးရှုကြည့်ခြေသုံးကောင်းဆုံးပေါက်ပြီဆိုရင် နောက်ဆုံးတစ်ခုဒီလေးမှုသဘောလေးကိုပြန်ရှုထင်ရှားတဲ့နေရာလေးကစရှုလိုက်တာခြေသုံးကောင်းဆုံးလေးမှုသဘောလေးကိုတင်းတင်းချာချာသိပြီဆိုရင်အဲ့လေးလုံးပေါ့လေဒုံမှုသဘောခြေသုံးကောင်းဆုံးဒါညာနဲ့တင်းတင်းချာချာသိအောင်ရှုရတယ်ညာထဲမှာမထင်ရှားသေးရင်တွန်းမှုကိုပြန်ပြီးတော့ရှုတယ် သင်ရပြီဆိုတော့မှမာမှုသဘောယူသင်ရပြီဆိုတော့မှကြမ်းမှုသဘောယူခြေသုံးကောင်းဆုံးညာထဲမှာသင်ရပြီဆိုတော့မှနောက်တစ်မျိုးပြောင်းပြီးတော့လေးမှုသဘောယူအဲ့တော့ဒီနေ့ကတော့မိမိကလေးမှုသဘောကိုယူနေလေးမှုသဘောကိုပဲအားရအောင်အရင်ဆုံးယူအားရပြီဆိုရင်တော့အရင်ပြီးခဲ့တဲ့ဓာတ်၃လုံးကို ပြန်ပြန်ယူအခုလေးမှုနဲ့ပေါင်း၄လုံးပေါ့လေအဲ့ဓာတ်၄လုံးကိုဒါတခါလေးတော့လျှောက်ယူနေရတယ် ဒီမိမိတို့ကအထုံးမဲ့နိုင်ရွက်အချိန်လေးမှာလေးမှုသဘောကိုအရင်ဆုံးရှုရမယ်ခြေဆုံးကောင်းဆုံးပေါ့ရင်ကျန်တဲ့ခြေဆုံးကောင်းဆုံးပေါက်တဲ့တိုင်အောင်ဉာဏ်နဲ့မှထင်ထင်ရှားရှားသိပြီးဆိုရင်ကျန်တဲ့ဓာတ်သုံးလုံးရှုခဲ့ဘူးပြီးသားဓာတ်သုံးလုံးကိုလည်းတိုးပြီးတော့ပြန်ပြန်ရှုကြအောင်ဆို ကဲလက်ရှိမိမိတို့ရှုစေဖြစ်တဲ့အိမ်မောင်လေးကိုမိမိတို့ခန္ဓာကိုယ်တကားတဲ့ခြေသွန်းကောင်းဆုံးထင်ရှားတဲ့နေရာကစပြီးတော့မာရီမာရီမာလာရရင်ကျန်းနေကျန်းလာရရင်အခုလက်ရှိရှုတဲ့လေးတွေအဲလေးတော်တော့ကြောက်အားဖြီးသုံးကောင်းလို့ရှုရောက်ပြီဆိုရင်အဲ့ဒါ မိမိရှုခဲ့တဲ့လေးလုံးကိုပြန်ပြီးတော့ခြေဆုံးကောင်းဆုံးရှုဒီဓကမထန်ဒီရှိရှိမထေမြတ်ကြီးတွေလည်းပဲထိုဓကမထန်အချင်းကြီးတဲ့အရတ္တဖို့ပေါက်ခဲ့ကြတယ်ငါတို့လည်းထိုကဲ့သို့သောကမ္မထမ်းမျိုးကိုအခုရှုခွင့်ရနေပြီလို့အဲလိုသဘောကျပြီယနေ့ဥစဉ်လို့ရှုခဲ့တာနိုင်ဝက်အနိုင်ဝက်လည်းပြည့်ပြီဆိုတော့ဒါဒီနေ့တော့ဒီမှာပဲနားကြောင်ဆို